အပိုင်း3အစီအစဉ်9အမေးဖြေကဏ္ဍ2020ခုနှစ်ဇွန်လ15ရက်တက္ကနုနေနေနေ့တေယဝါဒဓမ္မကမ္မထာလမ်းစဉ်ကိုမြစ်တန္တဝိဟာရမှဆရာတော်ဥဂောတိတာဘိဝင်သမှသင်ကြားပို့ချသည်တရားအလုံးနဲ့ပတ်သက်လို့အခက်ခဲများကိုမေးနိုင်ပါတယ်မေးလည်းမေးစေခြင်းနဲ့နော်ရှူတယ်ထုတ်တယ်ပေါ့နော်ဘုံဘုံ ဝိရိယစိုက်ထုတ်တော့အဲ့ဒီယူထုတ်နေတဲ့ဟာကိုဟိုတည်သွားပြီပေါ့နော်ဘုံဘုံပြောသလိုတည်သွားဝိရိယစိုက်တဲ့ခါကျတော့ဘုံဘုံဒီဟိုဘာပဲပြောပြော အကျော်တွေဝိရိယစိုက်တဲ့တွေ့တော့နည်းနည်းတင်းလာတာပေါ့နော်ဘုံဘုံတင်းလာတယ်ကိုကိုကိုလည်းတတိထားမိရဲ့အဲ့လိုပြန်ပြီးတော့ short ချလိုက်တယ်ဟိုနည်းနည်းစိတ်ကိုပြီးတော့ဒီမှာပဲမှအဲ့ဒီနှစ်ခု ဘလို့ adjust လုပ်မယ်ဘမုံဟိုဇက်အဲ့တော့တချို့ကြတော့ပါဝရိယဇောပေါ့ဘမုံပြောဇောလားဇောခေါ်လားဗျာရတယ်ဒီနောက်ပဲဆိုင်ဝရိယခုဘလို့ adjust လုပ်ရမှာဗျာအဲ့လိုမျိုးဆိုရင်ဘုန်းကြီးလည်းဖြစ်တာပါတမာရီမရခင်ကြာကြာကြီးစိတ်ဆိုင်တဲ့ခါကြတချို့ကြဘုန်းကြီးဆိုဒီမျက်ကုံးမျက်လုံးတွေတင်းနေလာတယ်ခါကြီးအာယုံဆိုင်အာယုံဆိုင်ပေါ်တာတိုက်ပါများလို့ဟုတ်တယ်အဲ့ဒီတင်းတာတွေကို ပြန်ကြည့်လိုက်ပေါ့တင်းတာတွေပြန်ကြည့်ရတာကိုစိတ်လေးနဲ့နည်းနည်းလျှော့ချပြန်လျှော့တော့ဘုံဘုံပြန်ပြီးတော့ဟိုရှူချိုက်တာပြန်ညော့သွားတာဗျဟုတ်တယ်ညော့သွားတယ်မကိစ္စမရှိအဲ့ဒီညော့သွားအကျိုးကိုညော့သွားဘုန်းကြီးနောက်ပိုင်းဖာသူက6မျိုးကြာပြောမယ်ပေါ့နော်အခုလည်းနည်းနည်းပြောပါမယ်ဒကမာလေးကမေးလာတော့အကျိုးတွေတင်းနေရင်လက်ရှိကမ္မထန်တော့ကလုပ်လို့မရဘူးဒီတော့မျက်ခုံးကြောတွေတင်းမယ် ဟိုမျက်လုံးတွေတင်းနေမယ်ဆိုအဲ့ဒီနေရာစိတ်ကဆိုင်ပြီးကြောလျှော့ရင်းနဲ့လျှော့တယ်လျှော့တယ်လျှော့တယ်လျှော့တယ်အဲ့လိုပြန်ကြည့်လိုက်ပေါ့ကြည့်ပြီးရော့သွားပြီးလုံးဝရော့ဖို့မဟုတ်ဘူးဒါလေးနည်းနည်းပြေသွားရင်ဒီဝင်လေထွက်လေကစိတ်ဆိုင်လို့ရအောင်လုပ်ခေါင်းတင်းတယ်ဗိုက်တင်းတယ်ဥမာတချို့ဆိုရင်အလုံးလုံးကြတယ်ပေါ့နော်အလုံးလုံးတကဒီမျက်မှောင်ရုပ်ပြီးတော့လောက်တာရှိတယ်နော်အခုလိုတရားထိုင်တကအဲမျက်မှောင်ကြုတ်တာမဖြေတော့ဘူးပါလာတယ်ပါလာတော့တရားမှတ်ပြီးဆိုတော့ ဒီမျက်မှောက်ကြောက်ထားကြီးပဲသွားတွေ့နေတင်းနေတာဒီကမတွေ့ဘူးအများကြီးတွေ့တယ်ဒါကြောင့်ဘုန်းကြီးကခုနဟိုဗီဒီယိုခေါလေးတွေဖွင့်တာတော့ဒါမှဘုန်းကြီးကြည့်လို့ရတယ်ဘယ်သူကဘလို့ဖြစ်နေကြည့်လို့ရတယ်အဲ့ကြမှာပြင်လို့ကပိုးအဆင်ပြေတယ်အဲ့လိုမျိုးဆိုရင်တချို့ကြဘုန်းကြီးတရားစစ်တကဒါလိုက်တွေ့တယ်ချို့ရဲ့ဇဲဝါနာဒီလိုမျက်မှောက်ကြောက်တာအင်းမင်းခင်ဗျအဲ့ဒါတရားထိုင်ရတာအကုန်ပြန်ပေါ်မှာနော်လို့ခုတည်းဖြေတာလို့အဲ့ဒါကြောင့်တခါတည်းမျက်မှောက်ကြောတွေရှုပ်တာဖြော့တာရှုပ် လျှော့ခြင်းနဲ့လျှော့ခြင်းနဲ့လျှော့တယ်လျှော့တယ်ဒီခါကျဘုန်းကြီးတို့ကြခေါင်းဘလောက်ရိတ်ထားလို့နေလဲဒီခါဒီခေါင်းကြီးတွေတင်းနေတာပတ်လို့မရဘူးဒီမှာဟုတ်တယ်တင်းတာတင်းဒီခါကျဒီပဇောင်းနေတင်းနေဒီခါကျဥပိ္ပခပြုလို့ရတယ်ဒီခါဒီခါကျတော့ဥပိ္ပခပြုလို့မရတင်းနေပြီဆိုရင်အဲ့ဒီနေရာစိတ်လေးစိုက်လိုက်ကြောလျှော့ခြင်းနဲ့လျှော့တယ်လျှော့တယ်လျှော့တယ်ဒါကြဒီရင်ဘတ်တွေတင်းနေတယ်ဘုန်းကြီးကျတော့ဒီခုတ်ကြောတွေတင်းတာ ဒါတွေတင်းနေစာကြည့်ရမယ်ပခုံးကြောတွေတင်းနေဗျဒီပခုံးဟုတ်တယ်ဟုတ်တယ်အဲ့ဒါကြရင်ဟိုသူ့ကိုအသာလေးစိတ်ကကြောရှောင်းနေရှော့တယ်ရှော့နေနေပြီးတော့အဲ့လိုရှော့ချတဲ့အခါကျတော့တမာတိပြက်သွားတယ်လို့ခေါ်လားအဲမပြက်ပါဒီလိုပါဒီအဲ့ဒါတွေတော့မစိုးရင်နဲ့တင်းနေခြင်းကြောင့်ပိုပြက်တာအဲ့ဒီကိုရှော့ချတာမပြက်ဘူးစိတ်ကဒီဘောမှာကပ်နေဖို့ဘေးမထွက်သွားရင်ဒီလောက်မပြက်ဘူးခန္ဓာကိုယ်ကြီးဘောမှာရှိနေရင်တက်တာ အခုဥပမာဆိုပါတော့ဘုန်းကြီးတရားစကားတွေပြောတယ်ဒီပေါ်မှာတတိကပ်ပြောနေရင်ဘယ်လောက်ပြောပြော ထိုင်တဲ့ကတမာရီမပြတ်ဘူးဒါလိုတကယ်လို့တတိလက်လို့ပြောနေလို့ရှင်ရင်အိမ်မှာအကုန်ပြောင်းဝင်တာထိုင်တဲ့ခါမှာအဲ့ဒါပါပဲမှန်ပါဗျာအဲ့တော့ခန္ဓာကိုယ်မှာတတိလေးကပ်ပြီးတော့ဖြည့်တဲ့နီးလေးလောက်ကြည့်ပေါ့နော်အဲ့ဒါဆိုဆင်ပြေသွားတယ်ခံကုန်းနာရမကြီးတောက်လက်ဝှေ့ချီတာတွေ့တယ်ဘယ်သူမေးဦးမှာတော့မေးပါ အဲရှင်ဖျားတပည့်တော်ဒီခံဖျားတပည့်တော်ခုမှတရားနာပါဖျားအာမဂ္ဂကံဘေးမဂ္ဂကံဘေးရတော့ဘေးရတော့တပည့်တော်ချီကာကိုပါဗျာချီကာကိုပါဟုတ်ပြီဗျာပြောပါအဲကံပြောဗျာခုမှတရားစထိုင်တာပါဗျာအဲတရားမှတ်တဲ့ချင်းကြတော့တခါလေကြအသက်ရှူတော့အသက်ကိုဘယ်လိုရှူရမလဲမသိရှူရဘယ်လိုဘယ်လို ရှူလို့မရှူတတ်တော့ဘူးဖေရဟုတ်လားဟုတ်ပြီပြီးတော့ဘယ်လိုခက်ခဲရှိတော့မောလားအသက်အောင်ထားသလိုမျိုးနဲ့အသက်အသက်ကိုမောတာတော့မဟုတ်ဘူးဖေရအသက်အောင်ထားသလိုမျိုးနဲ့ဖြစ်နေတယ်ဆူလာထက်သွားတာပေါ့ဖေရတင်မတခါတလေတော့လည်းတင်မဟင်းအဲ့ဒီခါကျရင် ဒီသူ့ကိုကြောင်းကြမဆိုင်နဲ့ပေါ့အရာဝတ္ထုတစ်ခုဘေးကနေထိုင်ဆောင်ကြည့်တယ်လို့အသာလေးဆောင်ကြည့်ရဒီပုံမှန်လေးရှုတင်ပုံမှန်လေးအဲ့လိုလေးဆိုရင်တော့တက်တောင်တက်တာဖြစ်နေအစပိုင်းတော့ဒီမှာလေးမကျွမ်းကျင်ခင်ကြတော့အကုန်ခက်တယ်နော်အဲ့ဒါတော့စိတ်မပြတ်နဲ့ပထမဆုံးနည်းနည်းခက်လို့ရှိရင်အသက်ရှူကြလို့မောဒနာထင်ရင်တမင်တကာလုံးမရှူနဲ့သူ့တဘာဝလေးကိုဘေးကနေထိုင်ကြည့်နေသလိုပေါ့ပုံမှန်လေးရှူသွင်းတာကိုကဘေးကနေကြည့်နေသလိုမျိုးကြည့်နေရင်လည်းပဲအဆင်ပြေသွားတတ်တယ် ခုနကထိုင်တဲ့နီးကခေါင်းငိုက်ကြတာတို့ခါဒီလိုကုန်းနေတာတို့ဝင်လေထွက်လေကမဖြောင်းရင်လေကတိကောက်နိုင်တတ်တယ်။ဒါကြောင့်ဘုန်းကြီးကခေါင်းတဲ့သလားဆိုအဲ့ဒါကြည်တာလေ။ခါမတ်သလားဆိုအဲ့ဒါကြည်တယ်။ဒါကြတော့ကိုယ့်အကူမတ်တယ်ဘုန်းကြီးဆိုလည်းမထူပါဘူး။ဒီတက္ကလေးသူတို့ဒကာဓမ္မတွေကပြောတယ်ဆရာတော်ခေါင်းအမြဲတမ်းစောင်းစောင်းနေဟုတ်တယ်ဘုရားသေချာတည်းကိုယ့်အကူတော့တဲ့တယ်ထင်တာ။အဲ့ဒါဘာဖြစ်တတ်လဲဆိုဘုန်းကြီးဒီ ပြင်းတော့ဆောင်းသေးကျောင်းမှာတော့တရားပြခဲ့ဘူးပါတယ်အဲ့ဒီမှာခလေးမလေးနေတော့ထက်တန်းကျောင်းပြီးတဲ့ချိန်တက္ကသိုလ်မဝင်သေးတဲ့ချိန်မှာလာတရားထုတ်တယ်ဒကာကြီးကလည်းအထာတာနဲ့ဟိုမှာတော့နိုင်ငံသားတွေများတော့ဘုန်းကြီးတို့ဒီလိုထိုင်းတဲ့ချိန်ဘုန်းကြီးမပြောပါဘူးဗမာလူမျိုးတွေမို့ပြောဖြစ်ပါတယ်သူတို့တခြားလူမျိုးတွေကြာဘုန်းကြီးတို့တိတန့်ခေါ်ပြောပါတယ်တော့ကလေးမလေးတယောက်ကညီမတယောက်ငယ်မှလားမသိပါဘူးထိုင်းနေချင်းဒီလိုခေါင်းလေးကစောင်းထိုင်းတာကိုသူကမာဇီနီးယားကြတော့ နာရင်နာရင်ကိုက်ရင်ကိုက်တယ်ကိုက်တယ်ဒီလိုမှတ်တာဟုတ်ဒါနဲ့ဘုန်းကြီးကပြီးတဲ့အခါကျလက်ရခွဲလာပါအောင်လို့ခုနမှတ်တာဆင်မပြေလားဆရာတော်မှတ်တာဆင်မပြေဘူးတဲ့ဒီခေါင်းကြောတွေတားကိုက်မင်းဖယ်ပြေမှာလို့ခေါင်းကြီးစောင်းနေတာအဲ့ဒါအဲ့ဒါအကြောင်းကိုကြည်တာနော်ဒီမှာတို့ဒီဗီဒီယိုကောလေးတွေဖွင့်နိုင်ကောင်းတယ်အဲ့ဒီအဲ့ဒီပုံမှန်လေးတွေမြင်အဲ့ကြမှာဘုန်းကြီးဆက်ဆက်လို့ပြောခုနလိုလေးသဘာဝအတိုင်းလေးရှုမယ်ဘေးကနေထိုင်စောင့်ကြည့်လို့စောင့်ကြည့်မယ် ပြီးတော့ခါကလည်းမတ်မတ်လေးထားပါပဲခေါင်းကလည်းမတ်မတ်လေးထားပြီးလှုပ်ကြည့်ပါနော်စိတ်ကိုဒါကြီးကြောင်းကြဆိုင်နဲ့သဘာဝအတိုင်းလေးကြည့်တိတ်လွတ်ထားရင် မသိဘူးဖေကအသက်အသက်ရှူတာနှာခေါင်းမှာဒါပေမဲ့အဲ့လိုဆိုရင်တိတ်လွတ်ထားရင်နည်းနည်းလေးလှုပ်ရှူကြည့်မယ်ဥပမာဒီလိုလေးတင်ပါတင်ပါရှည်လေးဆွဲမယ်နည်းခဏတစ်ပြုတ်လှုပ်ရမယ်နော်အများကြီးလှုပ်ရင်လည်းမောတယ်၃-၄မိနစ်လောက်ပေါ့တင်ပါတင်ပါဗျာ တင်ပါဗျာခြေလေးဆွဲရှုကြည့်နော်အဲ့ဒီမှာကတ်သွားအောင်ပေါ့ကတ်သွားခြေခြေလေးဆွဲရှုကိုကတော့ကိုယ်အိမ်နဲ့ကိုယ်တော့ပြဿနာမရှိဘူးဒီလိုအများစုနဲ့ကြားရတာတည်းတည်းသူများနောက်ဆက်ဖြစ်တတ်တယ်ဒီလိုချိန်ကြတော့ကိုယ့်အကိုရှည်လေးဆွဲရှူကြည့်လိုက်ရှည်ကြီးလေးဆွဲထုတ်လိုက်နည်းနည်းတော့လောက်ရတာပေါ့လောက်သွားလို့ဒီပုံမှာကိုယ်ရှုမှတ်လို့လွယ်သွားပြီဆိုငကိုပကတိငကိုပုံမှန်တိုင်းသွားတင်ပါဗျာတိုင်းကောင်းပြီတင်ပါနောက်တစ်ယောက်ကဘယ်သူရှာမလဲမေးပါခုမှ49မိနစ်ကြာရှိပါသေးတယ် မေးလို့ရတယ်မှန်ဗျာအဲတပြည့်တော့မောင်ဝင်းနိုင်ပါဗျာတပြည့်တော့အဲလေရပါဗျာပါရမီဘုန်းကြီးကြောင်းရောက်တော့ကဘုံဘုံဗိုက်တမင်ရဲ့ကြောင်းဆွေးနွေးခဲ့တဲ့တကားပါဗျာဟုတ်ပါပြီမှတ်မိပြီတကားကြီးခုနယောကိုကြည့်နေတာတကားကြီးကိုဘယ်မှတွေ့ဘူးထိုင်ပြောတကားကြီးတကားကြီးကပါဘူးလားတကားကြီးမထိုင်ဘူးလားထိုင်နေဗျာသူကဟိုဗီဒီယိုနဲ့လွတ်နေရဗျာဟုတ်ပြီကဲပြောပါအောင်တကားကြီးကဘာလျှောက်ချင်တာလဲ 小，小区那边，这边都是玫瑰的苦，那这边都也哎米油，嘛也，都也种的苦了，这边哦，地这这边，这边也种完了，这边哦，稍微长一点，安娜巴娜些喽，安娜巴娜喜欢的说说，那个龙啊，漏来了来了，那个龙啊，嗯，那个啊，家家没有门喽，包那个龙啊什么的，那个龙啊包什么的，安娜巴娜，安娜巴娜什么的，比如。 ဒီပေါ်လာတဲ့ဝေဒနာတွေရှိပါတယ်ဗျာဟောအဲ့ဒါကြောင့်မို့ရောထွေးနေလို့အင်းပါဗျာဘယ်ဟာကိုဘိုးတန်နေတာကြီးဒီတော်တော်စီမှတ်တဲ့ခါမှာဘယ်ဟာကိုဘိုးမှတ်တာအာရတော့အာနာပါနမှတ်တာအာရသလားဝေဒနာကိုမှတ်တာအာရသလားပြည့်တော့ဝေဒနာကိုမှတ်တာအရန်အာရတော့ဗျာဟုတ်ပြီဟုတ်ပြီအဲ့ဒါဆိုလောလောဆယ်ကတော့ဘုန်းကြီးတဲ့ဝေနာနုပဒနာမဟောနိုင်သေးတော့မပြောနိုင်သေးတော့ကဲတခါကြီးမေကုန်းအရင်ဖြေးမယ်อืม တင်ပါဗျာဟောမဟုတ်အဲ့ဒါနဲ့ဒီတုံတဲ့ဟာကိုလှုပ်တဲ့ဟာကိုလှုပ်တဲ့ဟာလှုပ်တာကတော့ယုံလှုပ်တာကိုပြီးတာကတော့ယုံတဲ့နာရှုတယ်ဗျရှုတော့အတန်အတန်သိမကြောက်တကယ်အတန်သိမကြောက်ဟောတပြည့်တော့ speaker နာကလိုက်နေပြအဲအဲ့ဒါတပြည့်တော့လှုပ်တာကတော့ယုံအဲလောက်တာကိုသိနေတာကနံယုံတဲ့နံပဲယုံတဲ့နံပဲ ဒီလောက်တောင်လှုပ်ချင်တာလှုပ်ပါစေတော့ဘုရားကိုလည်းလှူထားပြီးပြီသေခြင်းလည်းမတတ်နိုင်ဆိုတော့အဲ့ဒီယုံနဲ့နံရှုယုံနဲ့နံရှုတော့တဖြည်းဖြည်းတော့နည်းနည်းတက်ပါသွားလို့ရှိတယ်ဗျာလှုပ်တာကြီးတော့ဒါပေမဲ့အကုန်မပြောက်သွားအဲ့ဒီချိန်မှာပါပေါ်လာလဲဆိုတော့ခြေထောက်ကတကောလုံးထုံပြီးတော့ပူပြီးထုံလာအဲ့ဒီမှာပူပြီးထုံလာတဲ့ဟာလည်းရုပ်ကြီးပါသားပူပြီးထုံလာတဲ့ဟာကိုတိတာကနံပဲဆိုပြီးတော့ပြန်ပြီးတော့အဲ့ဒီမှာပြန်ပြောင်းရှုပါ နောက်နည်းနည်းကြာတော့အဲ့ဝေဒနာကပျောက်သွားပြန်ဆိုတော့ပြည့်တော့အနိစ္စသဘောတော့မြင်မိပါတယ်ဗျာอืมအိဆာဩဒီယုတ်ကြီးကလည်းဖြစ်ပြီးတော့ဒီဝေဒနာတွေကလည်းမမြဲဘူးဆိုတော့ဖြစ်ပြီးတော့ပြတ်သွားတဲ့ဟာလေးတော့မြင်တယ်ဗျာဆိုတော့အဲတပြည့်တော့အဲ့လိုမျိုးတုံးလာရင်ဘာလုပ်ရမလဲဆိုတော့အဲ့ဒါတပြည့်တော့သိချင်ပါဗျာတုံခါနေလို့ခါမျိုးပေါ့နော် အာယုဝေဒနာကိုရှုမှတ်ရင်တုံခါနေတဲ့ခါမျိုးဆိုလိုတာနော်တင်ပါဗျာอืมအဲဒီခါကျရင် तू ကဝေဒနာရှုမှတ်ရင်တုံခါတာတော့မျိုးစုံဖြစ်နေတာပေါ့ဒီကရေဒီဝေဒနာကိုသိမခံနိုင်လို့တုံခါတာလားဒီခန္ဓာကိုယ်ကငကိုယ်ကကိုဒီဓာတ်တဘာဝတွေကမညီမျှလို့တုံခါသလားဆိုတော့ဒါတော့နည်းနည်းသတိထားမှာပေါ့ဒီကရေဒီဒီဝေဒနာကိုတော့အရာသိခံနိုင်လားသိမခံနိုင်လဲ तू ကနည်းနည်းလေးတုံလောက်တတ်တယ် အဲ့ဒီဒါမျိုးပေါ့ဒီဒီပေါ်မှာပေါ့နာတာချင်းစိတ်ကအတားကြီးဖိပြီးတော့အတင်းကြီးသီးခံမှတာမဟုတ်သူ့တဘာဝအတိုင်းလေးဘေးကနေထိုင်ဆောင်ကြည့်လို့ကြည်နိုင်လားမေးတချို့ကြအဲ့ဒီလိုတွေမကြည်နိုင်ပဲနဲ့ကြိတ်မှိတ်ပြီးတော့ခန္ဓာမျိုးပြောတယ်အဲ့ဒီခါကျရင်ခန္ဓာကတုံလောက်တတ်တယ်။အော်အဲ့လိုတော့မဟုတ်ဘူးဗျာ။ तू က तू ကလုံနေတော့တပြည့်တော့လိုက်ကြည့်ရတာ။ဟုတ်တယ်။တခါတခါကျတော့ဒီဝါယောဓာတ်တွေလွန်ခဲ့ခြင်းကြောင့်မို့တုံလောက်တာမျိုးတွေလည်းရှိတယ် ဓာတ်ဓာတ်တဘာဝတွေပေါ့ဓာတ်တဘာဝမညီမျှခြင်းကြောင့်အထိုင်မညီမျှခြင်းကြောင့်သုံးဖို့စီကျုပ်ဝမ်းကျုံမဲ့အဲဒီလိုဆောင်းလို့ပြောရင်တော့စီကျုပ်ဝမ်းကျုံမညီမျှခြင်းကြောင့်ဒီဝါယောဓာတ်တွေလွန်ကဲပြီးလောက်တာမျိုးတွေရှိတယ်အဲ့ဒီခါကျရင်တော့ဘုန်းကြီးတို့အဲ့ဒီလှုပ်တဲ့ဟာလေးကိုဘေးကနေပြီးတော့ဒကာကြီးတို့ဝေဒနာကြည့်တဲ့ပုံကိုယ်တွေဆိုတော့လှုပ်တဲ့သဘောလေးကိုအသာလေးဘေးကထိုင်ဆောင်ကြည့်သလိုပေါ့အဲ့ဒီလှုပ်တဲ့သဘာဝလေးပူလောက်သလားအေးလှုပ်သလားတင်းလှုပ်သလားမာလှုပ်သလား စာရီတော့ဒီတဘာဝလေးကြည်နေပေါ့ကြည်ကြည်နဲ့သူရောပြီးတော့ပျော့ရောပြီးတော့ပျောက်သွားတတ်ပါတကယ်လို့ခန္ဓာကိုယ်ကြီးပါဒီလိုရင်းရင်လှောက်တယ်ဆိုရင်တော့ဘုန်းကြီးတို့ကဘယ်လိုသင်ရလဲဆိုဒီလိုပေါ့အရာနာရတစ်ခုခုခုံတစ်ခုကိုမှီထိုင်ခိုင်းတယ်ဒီကိုလုံးညာလှောက်နေနော်တင်းပါအဲ့ဒီလိုအဲ့လိုငြိမ်အောင်လုပ်ရတယ်မငြိမ်တော့တမာရီပြတ်တတ်တယ်ငြိမ်အောင်လုပ်ရတယ်လှုပ်တော့အကျဉ်း နော်တခုတည်းမှီပြီးတော့မှတ်ကြည့်ခုနကဒကာကြီးရဲ့ဒီဝိနာဒီနောက်တော့ဘုန်းကြီးပြောပြမှာပါဘုန်းကြီးတို့ဒီတတိပဒံတသုံးလုံးပြောဖို့ရည်တာဝေဒနာရှုမှတ်မယ်ဆိုရင်အကျမ်းမြင့်ပေါ်လေဝေဒနာ၃မျိုးရှိတယ်ဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဒုက္ခဝေဒနာဆိုခန္ဓာကိုယ်နာကျင်ကြိုက်ခဲတာတွေပူတာတွေမခံစားတဲ့ဟာတွေခံစားရတာဒုက္ခဝေဒနာခေါ်တယ်မှန်ပါနောက်ခန္ဓာတွေခေါ်တယ်တက်တောင့်တက်တာတွေဖြစ်နေတာဒုက္ခဝေဒနာခေါ်တယ်ဒါကြတော့တက်တောင့်တက်တာလည်းမဟုတ်ဘူး ဟိုချမ်းသာတာလည်းမဟုတ်ဒီလိုခံစားမှုတစ်မျိုး ရှိသေးတယ်ဒါဥပိ္ပခာဝင်တာကဒီသုံးမျိုးထဲမှာတော့များသောအားဖြင့်တော့ဘုန်းကြီးတို့အောက်မှတ်ခါစားပုဂ္ဂိုလ်တော့အောက်ပိုင်းဉာဏ်ဒီမှာတော့ဒုက္ခဝေဒနာအပေါ်များပါတယ်ဆင်းရဲတဲ့ဝေဒနာခံခဲ့တဲ့ဝေဒနာကုလလှုပ်တာတွေဒီပူတာတွေအေးတာတွေတောင်းတာတွေတင်းတာတွေအဲ့ဒါတွေခံစားတတ်တယ်အဲ့လိုခံစားနေဘုန်းကြီးတို့သင်တာတော့ဒီနဂုလဗီတာတုတ်ကိုထောက်ပြီးတော့သင်ကြပါတယ်ဘလို့သင်ရလဲဆိုတော့ အကြမ်းမြင်မဲ့ပြောပါဘောဗျာတောက်တော့မပြောတော့ပါဘူးဒီလိုဒုက္ခဝေဒနာရှုတော့မယ်ဆိုနံပါတ်1ဣရိယာပုတ်ကိုမပြောင်းရဘူးဣရိယာပုတ်ခဏခဏပြောင်းနေတဲ့ဒုက္ခဝေဒနာကတက်တာသွားတတ်တယ်နံပါတ်2ဒီဒုက္ခဝေဒနာကိုသိခံနိုင်ရမယ်မပြောင်းမဲနဲ့သိခံပြီးမှတ်နိုင်ရမယ်ဟိုမှာအံကျိတ်ပြီးသိခံတာမျိုးမဟုတ်ဘူးအတင်းကြီးဖိနှိပ်ပြီးသိချသဘာဝအတိုင်းသူ့ကိုကြည်နိုင်ရမယ်ဘေးကနေရာဟုတို့ကြည်တယ်လို့ကြည်တယ်လို့ဒေါသမဖြစ်စရာလောဘမဖြစ်ဖဲနဲ့ ကြည်နိုင်တာမျိုးဖြစ်ရဒီတော့သိခံနိုင်ရမယ်ဣရိယာပုမပြင်းမဲနဲ့ကြည်နိုင်ရမယ်ကြည်တဲ့အခါမှာဘုန်းကြီးတို့ကဘာကြိုးဆင်ញင်ထားစေခြင်းလဲခုနကတခါကြီးပြောသလိုပေါ့လေဒီဖောက်ပြန်ပျက်စီးတတ်တဲ့ဒီခန္ဓာကိုယ်ကြရုပ်ဒါကိုသိနေတဲ့သဘောကနာသို့မဟုတ်ခံစားနေတဲ့သဘောကနာပေါ့နော်အဲ့ဒါမျိုးလေးတွေယုံနာအရင်ခွဲထားတယ်ဒါဟာတခါကြီးကိုဝင်းနိုင်လည်းမဟုတ်ဘူးဟုတ်လား ငါလည်းမဟုတ်သူလည်းမဟုတ်ဘူးဒါရုပ်တဘာဝတက်တက်ဒါနံတဘာဝတက်တက်ဒီလိုကြိုးမြင်တာအဲ့ဒါကိုဒိဋ္ဌိခွာတယ်လို့ပြောတယ်ပေါ့ဗျာရုပ်တဘာဝနံတဘာဝမြင်အောင်ကြိုးဆင်မြင်ရမယ်ဒါတစ်ချက်နောက်တစ်ချက်ကျတော့ဒီရုပ်တဘာဝနံတဘာဝတွေရဲ့အနတ္တသဘောကိုကြိုးဆင်မြင်တာအနတ္တသဘောဆိုကိုပြည့်စုံလို့ဖြစ်ဘူးဒီယုံနာသဘောတရားတွေကိုကပူခြင်းတယ်ဆိုသူကပူပြီးမဟုတ်ဘူးကိုကအေးခြင်းတယ်ဆိုသူအေးခြင်းမအေးသူဖြစ်ခြင်းတယ်လို့ဖြစ်နေ ဒီယုံနာတဘာဝကိုဖြစ်စဉ်လို့မဖြစ်ဘူးသူဖြစ်စဉ်လို့ဖြစ်နေတဲ့အရာတွေပါလားဆိုပြီးဒိဋ္ဌိကြိုးခွာထားတယ်လို့အနတ္တကြိုးဆင်ញင်ထားမယ်တင်ပါပြီအဲ့ဒီလိုနတ္တကြိုးဆင်ញင်ပြီးမှရှုစီခြင်းနဲ့ရှုတဲ့အခါမှာခုနပြပြဖို့မပြင်းစေခြင်းဘူးသိခံနိုင်မှရှုသိမခံနိုင်မှရှုနဲ့ရှုတဲ့အခါမှာပျောက်လို့တဲ့စိတ်နဲ့မရှုအောင်ပျောက်လို့တဲ့စိတ်ရှုရင်လောဘစိတ်နဲ့ရှုတာ ဝိပဿနာရှုတယ်ဆိုတော့လောဘတွေကိုအောင်ရှုတာလောဘနဲ့ရှင်တွဲပြီးလောဘနဲ့မှတ်နေတာမှားတယ်လောဘနဲ့မှတ်လိုက်တခါတကယ်တခါကြီးဒေါက်တာဝင်းနိုင်ကဒါမပြောက်ဘူးမပြောက်တော့စိတ်ကကြစိတ်စိတ်တူတာတော့စိတ်ဓာတ်ကြလာငါတော့တရားရမှရမှပုဂ္ဂိုလ်ဟိုလာမသိပါဘူးကြောကိုမကြောနဲ့စိတ်ဓာတ်ကြတယ်ဆိုရင်ဓာတ်တွေပူပန်ဓာတ်တွေဖြစ်လာတတ်တယ်တခါကြီး ဒါကြောင့်မို့အဲ့ဒီဒေါသနဲ့လည်းအတက်ဒေါသဆိုတာကဟာငါမှတ်တာကြာပြီတလားရှိပြီတနေ့ရှိပြီဒီတစ်ခါတော့အပြုတ်တိုက်မယ်အပြတ်တိုက်မယ်ဆိုခက်ကြမ်းကြမ်းအတက်ဒေါသမျိုးနဲ့လည်းမမှတ်ရဘူးအတက်ဒေါသနဲ့မှိုင်းမှိုင်းနဲ့ကိုကရှုံးပေးလိုက်သူကမပြောက်ဘူးမကြော်ဘူးမကြော်တော့စိတ်ဓာတ်ကြီးကြာလာအဲ့ဒါအကြဒေါသခေါ်တယ်အကြဒေါသနဲ့လည်းမမှတ်ရဘူးအဲ့လိုအကြဒေါသနဲ့မမှတ်နဲ့အတက်ဒေါသနဲ့မမှတ်နဲ့ပျောက်ချင်တဲ့စိတ်တဲ့လောဘနဲ့လည်းမဒီသဘောလေးကို ဒီနားတဲ့သဘောလေးကပူနာလားအေးနာသလားတောက်နာသလားတင့်နာသလားဒီသဘာဝလေးကိုသိကိုမှတ်တာတဏှာရနာလားပြေးပြေးနာသလားတဏှာနာလားပြောင်းလဲနာသလားသေးသေးနာလားကြီးကြီးနာလားအပေါ်ရနာသလားအတွင်းနဲ့နာသလားပူးနာသလားအေးနာသလားတခြားဆက်ကျင်တွေ့တယ်တခါကြီးတင်ပါဘူးအဲ့ဒါမျိုးသိအောင်မှတ်တာပဲတင်ပါအဲ့လိုမျိုးသိအောင်ပေါ့နော်ဒီလောက်ပဲဘုန်းကြီးဖြေခဲ့မှာပေါ့နော်ကျေးဇူးတင်ပါတယ်ဘုရားရဲ့အတိုင်းလုပ်ကြည့် 58မိနစ်ပါပြီကောင်းပြီတခါကြီးနောက်တစ်ချက် last question တင်ပါပြီကောင်းပြီအဲ last question တယောက်မေးလို့ရပါတယ်ကိုကြီးရှင်ဟုတ်ပြီဗျာအဲပြောပါဒကာမလေးနာမည်ဘယ်သူလို့ဟုတ်ခင်ကြီးဟုတ်ပြီဒကာမလေးဘယ်ကနေခေါ်ရလဲအဲတပည့်တော်မှာကိုနီယာစန်တာကလာရာမှာပဲဖေ။ခမုံလုံးနဲ့နေပါတယ်ဖေ။ဟုတ်ပြီပြောပါဗျာ ဒါကယ်လီဖိုးနီးယားကြားလားမသိဘူးဗျာဟုတ်ပြီအဲကြားတယ်ကြားတယ်ဒီမှာလေးကဲပြောဗျာဘာလျှောက်ချင်တာအော်တပည့်တော်မှာကတရားစပြီးတော့အထုတ်တာမကြသေးပါဘူးခင်ဗျာလွန်ခဲ့တဲ့အိတ်ပေါ့နော်မေလာမှာစပြီးအထုတ်တာပါခင်ဗျာဟုတ်ကဲ့ Okay ဆိုတော့ဆရာဆရာတော်ပြောပထမဆုံးဥချပါမယ်နော်ကောင်းပါပြီ။ so တော့ဒီနေ့ဖုံဖုံဆရာတော်ပြောတဲ့အတိုင်းပဲပေါ့နော်။ပထမတော့3-4မိနစ်လောက်တော့ ဒီဝန်နေထွက်လေဦးသေးချတာ site ပြီးရှူရပေါ့နော်နောက်ပိုင်းကျတော့တပည့်တော်မကအဲ့ဒီဟိုပုံမှန်လေးတိုင်းသဘာဝတိုင်းရှူနေတာလေးကိုပဲ site ပြီးတော့ကြည့်လိုက်တယ်အဲ့လိုမျိုး site ပြီးကြည်တိုင်းကြည်တိုင်းမှာတပည့်တော်မတွေ့ရတဲ့ခက်ခဲရတော့အဲ့အင်းတွေကအဲ့ဒီအများနဲ့ပဲတွေ့ရတယ်ဗျအင်းတွေကအိမ်ငါဘက်ကနေပဲဖြားဖြားလာပြီးတော့နှလုံးရမ်းဖွင့်နေတာလေအဲ့လိုမျိုးကတပည့်တော်မတရားထိုင်တိုင်းတွေ့ရတယ်ဗျအဲ့ဒါကြောင့်မလို့ဟိုဘာဝတိုင်းရှူတာလေးကိုပဲ စောင့်ကြည့်ရင်စောင့်ကြည့်လိုက်တယ်ဆိုရင်ကိုအဲ့လိုမျိုးဖြာထွက်သွားတယ်ဗျာအဲ့ဒါဘယ်လိုလုပ်ရမလဲမသိဘူးဗျာဟုတ်ပြီညီမလေးမဆိုးပါဘူးပုံဝင်လင်းပြောရတဲ့ကဒီဇန်လိုက်ကိုတွားလို့ရတဲ့သဘောရှိတယ်ဒီခုနမကောင်းတဲ့စိတ်တွေကိုဇံပိုင်းကြတော့နိဝေနခေါ်တယ်ပေါ့ဗျာဒီနိဝေနတွေအခိုက်အတန့်ကင်းသွားခုနအလင်းနမိတ်တွေလာတယ်အဲ့ဒီအလင်းနမိတ်တွေကိုဂယုမဆိုင်နဲ့ तू ကဘေးမြင်တာမဟုတ်လားလီလေးပေါ်မှာမြင်တာလားဘေးမှာမြင်တာလား ဘေးမှာမြင်တာအဲ့လေလေးကပျောက်သွားပြီဘေးမှာဟုတ်တယ်ဟုတ်တယ်အဲ့လိုဖြစ်မြင်တတ်တယ်အဲ့ဒီလိုမြင်အဲ့ဒီအလင်းတွေကိုဂယုမဆိုင်နဲ့နော်အဲ့ဒီအလင်းတွေဥပ္ပခါပြုတ်လာလိုက်မယ်ဒီလေလေးပါပဲကတ်ကြည့်နေမယ်လေလေးကတ်ကြည့်ကြည့်နေဒီအခုဖြစ်စေချင်တာပါလေအဲ့ဒီလင်းနေမှာလေကြည့်နေတမရီကဖတ်ခလဲလေးကိုလာကတ်လိုက်တယ်အဲ့ဒါမျိုးလုပ်ခြင်းတယ်အဲ့ဒါဆိုရင်ပိုကောင်းတယ်ဒီဟာတွေမလိုက်နဲ့ ဒီအလင်းရောင်တွေကဘာရောင်လဲညာရောင်လဲဘယ်ရောင်လဲနဲ့သွားမစစ်ခွဲပြန်ခွဲခြားမှုစိတ်ပြောင်မလုံးနဲ့အနီရောင်ဆိုနီရောင်ဖြစ်တာတယ်ပြာရောင်လားဆိုပြာရောင်ဖြစ်တာတယ်အဲ့ဒါလုံးဝဂရုမဆိုင်နဲ့ဒီလေလေးမှာပဲတာကတ်ခြင်းဒီမှာပြဒီလိုမှအဲ့လိုစူးစမ်းပါတယ်ပြအဲ့လိုမျိုးဒီလေးမှာပါကတ်လိုက်တိုင်းကတ်လိုက်တိုင်းမှာပဲအနည်းကဖြားဖြားဖြားဖြားပြီးဆက်ဆက်သွားတယ်ကြောက်လို့ဟုတ်တယ်ဟုတ်တယ်ဆက်တယ်ပြန်ပြန်ဆက်ပြန်ပြန်အဲ့လိုမျိုးဖြစ်တယ်အဲ့ဒီလေကိုသူကပြောင်းရှင်ပြောင်းပဲစီလေပဲကြည်နေတဲ့အချိန် သူကသူပျောက်ခြင်းပျောက်ခြင်းပျောက်ပေါ်ခြင်းပေါ်ပဲစီအဲ့ဒါကိုဂယုမဆိုင်တော့နဲ့ဒီလေးမှာပဲစိတ်ကစိုက်ခြင်းဒီလေးမှာပဲစိတ်ကစိုက်ခြင်းဒါပဲလုပ်ပါနော်အဲ့ဒီချိန်မှာကြံတဲ့ရတာတွေနန္တာတွေမလိုက်နဲ့အဲ့ဒီချိန်မှာဒီချိန်မှာဓမ္မလေးနေနဲ့ဘာလို့လဲဆိုတော့ဒီဇံလန်းနဲ့သွားတဲ့ပုဂ္ဂိုလ်ကအတန်လူလုံးတဲ့အတန်အန္တရာယ်ရှိတယ်လူတန်ဆက်တန်ဘာသာအဲ့ဒါတကားပိတ်ချာအဲ့ဒီနာလူဘာမှမကြောက်ဘေးတော်ဘာမှမကြောက်ပိတ်ချာ အဲ့ဒါပုတ်ကောင်းတယ်တကယ်လို့လူတန်နေအတူနေတဲ့လူတွေကဂလုံးကုလန်ရောအဲ့ဒီအတန်ကဆူးညောင်ပဲအဲ့လိုကြားလိုက်ပြုတ်ကြသွားတယ်ရထားလေးကုန်ပြုတ်ကြသွားတယ်အဲ့ဒီအကြောင်းမို့ဒီလိုလိုင်းကိုဇန်လိုင်းသွားတဲ့ပုဂ္ဂိုလ်ကလူလုံးတဲ့အတန်လူလုံးတဲ့အတန်ကာသံယထာသံလေးရင်သံဘာသာမှမရဘူးဒီအတန်ချက်ဆက်တန်အခုလိုအတန်တွေဘာသာမှမရဘူးတဘာဝမိုးတန်လေးတန်ကြက်တန်ငှက်တန်ရတယ်တဘာဝမဟုတ်တဲ့လူလုံးတဲ့အတန်တွေ အဲ့ဒါဆိုရင်အဲ့ဒါခုနဒုက္ခပေးတာပဲအတန်ကဆူညောက်မယ်ဒီချိန်မှာတင်ပါဗျာအဲ့ဒါဆိုလူလုံးတဲ့အတန်တွေတပြီးတော့မှတကယ်ပဲဟုတ်တယ်ခင်ဗျာဖုံးဖုံးပြောတာမှန်ပါတယ်ခင်ဗျာလူလုံးတဲ့အတန်တွေကြားနေရတယ်ဆိုရင်တကယ်ကိုပဲအနှောက်အယှက်ဖြစ်မိပါတယ်အဲ့လိုမျိုးဆိုရင်ဘယ်လိုနှလုံးသွင်းရမလဲခင်ဗျာဥပ္ပခါပြူရမယ်ဒါမှမဟုတ်တကားလုံအောင်ပိတ်မယ်ဒါမှမဟုတ်သူတို့သူတို့ကတော့တားမြစ်လို့မရဘူးလေသူတို့အဲ့တော့ကိုယ်လုံးပဲလုံးပေါ့ဟုတ် သူ့ကိုတားမြစ်လို့မရဘူးအမှန်လေးနဲ့ပြန်ရှုနေရမှာပေါ့နော်ဖေ။အဲကိုကိုကိုရှုတော့ဥပ္ပခါပြုတ်တာပေါ့။ဒီကလေးစိတ်တူတာဝေဘူးဆရာတော်ကြီးနီးကိုဆင်ញင်ပေါ့။အဲ့ဒီလိုအတန်ကြစိတ်တူတိုင်းဩသူကငါ့ကိုစိတ်မတူတောင်လေ့ကျင့်ပေးနေတာတဲ့ဝေဘူးဆရာတော်အဲ့လိုဆင်ញင်ခဲ့ဆင်ញင်ပြီးမှတ်တယ်။အခုတည်းအတန်ကြတော့ကစိတ်တူတာလို့ဘာလို့ဖြစ်တတ်တယ်။ဩငါစိတ်တူတာလို့စိတ်မတူတောင်လေ့ကျင့်ပေးနေတာ။အဲ့လိုမျိုးဆင်ញင်လိုက်တယ်ဆိုရင်အတွေးဝင်သွားမှာပေါ့နော်ခင်ဗျအဲ့လိုမျိုးဆိုရင်လည်းတမာတိတက်သွားရတော့ ပြတ်ပါဟိုမပြတ်ပါဘူးဒီအတွေးကိုရပ်သွားအောင်လုပ်တာခုနဒေါသဖြစ်တဲ့စိတ်ကိုရအောင်လုပ်တာဒေါသမဖြစ်ရင်တော့ပြဿနာမရှိပါဘူးဒေါသဖြစ်တာတို့လောဘဖြစ်တာတို့ဒီတန်ကအကြပြီးတော့လောဘဖြစ်မယ်ဒီတန်ကြပြီးဒေါသဖြစ်မယ်အဲ့လိုဖြစ်လာရင်အဲ့ဒီတွေးတွေရပ်ဖို့အတွက်ဆရာတို့ရဆင်ញံခိုင်းတာတကယ်လို့အဲ့ဒီအတန်ကြောင့်အတွေးမဝင်ဘူးဆိုရင်တော့မှတ်ဆရာမလိုပါဘူးဒီလေးမှာပဲတတိကပ်ပြီးမှတ်တယ်သိနေုံပဲနော်အဲဒီမှာမှတ်ထားဖို့ရကဇန်လိုင်းသွားလို့ရင်လွယ်အောင်လို့ သိနေုံမမတ်တော့နဲ့နော်ခုချိန်မှာနမိတ်ပေါ်လာတယ်ဒီလေလေးကိုသိဟောများတော့ဝင်လေထွက်လေဝင်လေထွက်လေဒီလိုမှတ်တတ်တယ်အဲ့ဒီဇန်လိုင်းသွားခြင်းရင်ဇန်နမိတ်တွေပေါ်လာတဲ့ချိန်အစပြီးတော့မမှတ်ဖဲနဲ့တိတဲ့အလေးချင်းတွေလုပ်ပေးသိနေုံပဲဝင်လေထွက် လေလေဝင်သွားတာသိနေမဲ့ထွက်သွားတာသိနေမဲ့ဒါပဲတကယ်လို့မှတ်လိုက်လို့ရှင်တို့မကင်ညဉ့်ညဉ့် ဒီဇန်လိုင်းတွေသွားတဲ့ခါမှာဝိတက်ဆိုအာဂမချိန်ပေးတာတင်ပေးတာရွယ်ပေးတာပထမဇန်တော့ရနိုင်တယ်ဒုတိယဇန်တွေပါတွေတက်လို့ချင်းဝိတက်တို့ဝိစာရပြုတ်မကြဘူးမှတ်နေတဲ့သဘောဝိစာရသဘောမျိုးပဲအာယုံမတင်ပေးတဲ့ချိန်ပေးတဲ့ရွယ်ပြီးတော့ဝိတက်သဘောမျိုးပဲကိုကမှတ်ထားလို့လေ့ကျင့်များနေဆက်ဆက်မှတ်တဲ့ခါမှာအဲ့မှာဇန်ပိုင်းတက်တဲ့ခါမှာတော်တော်ခက်တယ်အကြောင်းဘုန်းကြီးတို့ကဇန်လိုင်းသွားခြင်းတဲ့ပုံကိုယ်တွေကို နည်းနည်းလေးတမာတိလေးအကောင်လားမမှတ်တော့နဲ့နော်ခုချန်နေစပြီးတိတဲ့အလေးချင်းလေးပဲလောက်တော့တိနေုံဆိုလုံလောက်တယ်တင်ပါဗျာဘုလို့ဒါပေမဲ့ဒီလိုအောင်တက်လာကိုပဲကျင့်နေတာဖေ။ဇန်တိုင်းမသွားချင်ဘူးဖေ။ရတယ်လေခုနကဒီဖြည်းဖြည်းနဲ့ဘုန်းကြီးပြောမယ်ဒီဇန်ဒါကဒီဇန်လန်းချောင်းမှာရောက်နေလို့ဇန်လန်းချောင်းကိုပြောနေတာဝိပဿနာပိုင်းနဲ့ပြောမယ်။ဟမ်ဒါဇန်မရဘဲနဲ့ဝိပဿနာသွားတဲ့နည်းလည်းရှိတယ် ဇန်ရပြီးမှဝိပဿနာသွားတဲ့နည်းလည်းရှိတယ်ခုကဇန်လန်းကြီးကြောင့်ဇန်လန်းကြောင့်ပေါ်ဖြစ်နိုင်တဲ့အနေထားကိုဘုရားဇန်လန်းကြောင့်ပေါ်ပြောနေဟုတ်တယ်ပါဗျာကိုသွားခြင်းတဲ့လမ်းကြောင့်ကောင်းပြီဟုတ်တယ်ရှင်းမှုဟုတ်တယ် internet တခါကျ interrupt ဖြစ်တယ် internet internet တပိတော့ internet ဖြစ်တယ်မြေအဲ line ကအဲ့လိုခဏခဏပြက်ပြက်သွားတယ်တပိတော့လည်းနည်းနည်းခွင့်လို့တော့တပိတော့စကားပြောလိပ်ပတ်လည်းအောင်မပြောကြဘူးဆရာတော်တပိတော့အရင်လုံးခွင့်လို့တနာတော့တနာတော့မူပါ ဘယ်လိုတနာလို့ပါဥစ္စာပါလေတမာတိအာနာပါနပေါ့တမာနဲ့နေအဲတမာတိကနေဘယ်တော့ကြာဝိပဿနာကိုပြောရမလဲလို့တကယ်လို့တမထယာနိကနဲ့သွားနေတယ်ဥမာအာနာပါနနဲ့သွားတယ်ဘယ်အချိန်မှာဝိပဿနာပြောင်းမလဲဘယ်အချိန်မှာ ready ဖြစ်မလဲဘယ်လောက်ထိအာနာပါနသွားမလဲအာနာပါနကိုဖရာကတော့ဒီမာသရိပဏတုံမှာဗာမေးထားလဲ သောတတောဝအတ္တတတိတတောဝပတ္တတတိဒီလေးလေးပေါ်မှာဝင်လေထွက်လေတွေပေါ်တတိမြောက်နံပါတ်1ကျင့်တတိမြောက်ကျင့်ရဒီပေါ်မှာတတိမြဲလာဒီတွေဟာတိုးလိုဝန္ဒလာရှေရှေဝန္ဒလာဒုတိယဖရာဟောတာဒီကံဝါဒတံအတူရှေသိလာလိုက်တတိယအတူဆိုတာတော့ဝင်လေထွက်လေဝင်လေထွက်လေဒါကိုကြောက်ကြိုက်တယ်ပေါ့ရှိတယ်ဆိုတာကတခါတည်းစိတ်ကဝင်လေလို့ပြီးနေသူကမပြီးသေးဖြည်းဖြည်းချင်းဝင်တယ် စိတ်ကထွက်လေလို့ပြီးနေသူကမပြီးသေးဖြည်းဖြည်းချင်းထွက်တာဖြည်းဖြည်းချင်းဝင်တာထွက်တာရှည်တယ်လို့သုံးတယ်ဒါကိုဘုရားကဒီကံလို့သုံးတယ်အဲ့လိုဒီကံဖြည်းဖြည်းချင်းဝင်တဲ့ရှည်တဲ့လေကိုတွေ့လာတဲ့ခါမှာတပ္ပကာယပရိတံဝတိဒီလေးတစ်ခုလုံးကိုသိအောင်ကတ်လိုက်နိုင်တယ်အဲ့ဒီခါကျတော့ဒီအစလည်းဆုံးပေါ့လေရှည်တဲ့လေတစ်ခုလုံးအစလည်းဆုံးဘုန်းကြီးကိုဆရာသမားမင်းကုန်းနီးနဲ့တင်ပေးတဲ့ဆရာသမားတော့ မှတ်ချင်ရင်အဓိကတော့အတိလေးကတ်ထားဖို့အမှတ်ချင်တော့ဝင်ဝင်ဝင်ဝင်ဝင်မဆုံးမချင်းပေါ့ကိုကျော်ရတွတ်တွတ်တွတ်တွတ်မဆုံးမချင်းပေါ့အဲ့လိုမှတ်ရင်မှတ်ရင်လည်းနောက်တော့ဒီလေးဒီလေးဟာဒုတ်ချောင်းကြီးလိုတွေ့မယ်သုံးဖို့ကြီးကြီးနဲ့ဖြည်းဖြည်းနဲ့တိမ်တိမ်မွေ့မွေ့တိမ်မွေ့တိမ်မွေ့တိမ်မွေ့တိမ်မွေ့တိမ်မွေ့မမြင်တော့အောင်ကျင်ရမယ်မမြင်တော့ချုပ်ပြောက်ငိမ့်တော့အောင်ကျင်ရမယ်အဲ့ဒီလေးချက်ပြည့်စုံသွားရင်တော့ဒီမှာမာသရိပ္ပဏတော့မှာဝိပဿနာ ကိုပြောင်းနိုင်တယ်ဆိုလေဒီဆရာတော်ကြီးအဲ့ဒီဤတိုင်းသင်ပါတယ်အဲ့ဒီအဆင့်လောက်တော့လုပ်စေချင်ပါတယ်အဲ့ဒီ၄မျိုးနံပါတ်၁ကတတိမြောင်ကျင့်ပါ၄ပေါ်မှာဒုတိယအတိုးရှိသိအောင်ကျင့်ပါအရှိသိရင်စလည်းဆုံးသိအောင်မြောင်ကျင့်ပါနံပါတ်၄ကအဲ့ဒီလိုနဲ့ဒီလေးရတိမ်မွေးသွားပြီးတော့မမြင်လောက်အောင်ကျင့်ပါမမြင်လောက်တိမ်မွေးပြီးတော့ရှုလို့မရလောက်အောင်ကျင့်ပါမလောက်မရှုအောင် အဲ့လောက်ထိရှုလို့ရင်တမာရီအားကောင်းလာပြီတမာရီအားကောင်းတဲ့ခါမှာဝိပဿနာပြောင်းလို့ရာကြောင်းမာသတိပ္ပံတော့မှတိုက်ရမိတ်ထားပါ။အဲဒီဆိုဆရာတော်ဒီတပည့်တော်အဲ့ဒီဖောက်သွားဖို့အစီအစဉ်လဲစိတ်ကူးကလည်းရှိဒါပေမဲ့တပည့်တော်တခုကငင်းနေဖောက်မှာကအဲ့တမထယာနိကသွားတော့ဆို အဲ့ဒါအာနာပါနာလို့လို့လည်းစတုဒ္ဒဇံရောက်တဲ့အထိကျင့်ပြီးတော့မှဝိပဿနာကိုတင်ပေးတယ်ဆိုတော့အဲ့ဒါတပိတော့နည်းနည်းစဉ်းစားနေရတယ်အဲ့ဒီစတုဒ္ဒဇံကိုတပိတော့ဟာရရရရနိုင်မှုအခြေအနေရှိမှာခုနကအရှိတူကတော့အတိအတော့ရပြီးသွားပြီတော့အဲ့ဒီဥစ္စာလေးဆရာတော်ပြောတာအဲ့ဒါကျတော့ဒီကအာထုတ်ကြီးမှသိမယ်ဘယ်ရမဆိုဘုန်းကြီးကဒီနေ့ဟိုထိုင်ဝမ်မှာမေးလို့ဒီမေးကုန်မေးဖြေခဲ့ပါတယ် ဇန်လိုင်းသွားရင်လည်းဇန်ရဖို့ခက်ပါတယ်ဇန်လိုင်းမကြိုက်လို့ဝိပဿနာသွားလဲဝိပဿနာဉာဏ်ကလည်းဖြစ်ဖို့ခက်ပြန်တယ်ဘယ်ရာမဆိုခက်တယ်ဆရာတော်လည်းဘယ်ဟာမှလွယ်တော့မရှိဟုတ်တယ်ဘယ်ဟာမှလွယ်တော့မရှိဘူးလို့စူးစမ်းကြည့်ပါကိုကျော်ရဲ့ဘာလို့ငါမဆိုလောက်ကြည့်ဟုတ်တယ်တပည့်တော်ရဲ့မိကွန်းအဲ့လိုပါဒီဥစ္စာတကယ်လို့ဟိုနင်းခုနပြောတော့စားလဲဇောင်းပဲပိတ်ဆုံးငိမ့်တဲ့အထိတော့အလိအထိတော့တပည့်တော်အထိတော့အဲ့ဒီရဲ့လေးတော့နည်းနည်းရဘူးလေခုန အဲ့အဲ့မှာနေအဲ့ဒါလည်းဝိပဿနာသွားလို့ရတယ်ဒီဖောက်တော်ကနေမှလည်းအဲ့ဒါကိုဝိပန်ခန်းနေရတယ်ပေါ့သူတို့ကဇန်လိုက်ရမှာဝိပဿနာကုတာများတယ်အဲ့ဒီခါကျတော့အဲ့ဒီသွားရင်အဲ့ဒီ तू ကသူ့စီလာရင်တော့သူ့တိုင်းပဲညွန်မှာပဲလေအဲ့တော့ကိုကျော်ကအဲ့ဒီလိုနဲ့ဇန်လိုက်မသွားခြင်းပဲနဲ့ခုနအစဉ်လေးမျိုးလောက်နဲ့ဝိပဿနာသွားခြင်းနဲ့ဆိုသင်ပြလို့ရပါတယ်အဲ့လိုသင်ပြတဲ့ရာတွေတရားတွေကိုသွားအဲ့ဒါပဲပြောခြင်းနဲ့ ဒီသူကဇန်လိုင်းသွားတဲ့နေကြဇန်လိုင်းနဲ့အစဆုံးညွန်တတ်တယ်အဲ့ဒါလေးပြောချင်တာပေါ့နော်ဟောအဲ့လိုတပိတော့အဲ့လားဘယ်လိုဖြစ်နေလဲဆိုတော့တပိတော့တကယ်လို့အလီလာရလဲမလုံလောက်လေးအောင်မေးလို့ဟိုအထိရမှပဲသွားမယ်ဆိုရင်အဲ့လားဆိုတမထယာနိကအတိုင်းအဲ့ဒီအဲ့ဒီ syllabus အတိုင်းသွားမယ်ဆိုရင်အဲ့ဒီစတုဇာဇန်ရမှသွားမယ်ဆိုတော့အဲ့အဲ့လားဆိုရင်တပိတော့အဲ့တပိတော့ကော့ကိုကြောင်းရမှာ နေနေဝိပဿနာပဲဘယ်ချင်းကူရမယ်ဆိုတော့တိတ်ပြီးတော့နားမလဲတော့ဇိုးဇွာဖြစ်လို့အဲ့ဒါမင်းမိတာပါဘယ်ဥစ္စာကိုဟုတ်ပြီဟုတ်ပြီဟုတ်ပြီချက်မရှိကောင်းပြီခုနဲ့မပူနဲ့အတင်ပေးမယ်မပူနဲ့အတင်ပေးမယ်နော်ကဲဒါအဲ့အစဲတော့ကြည့်ရရရတော့ရဘူးလေအဲ့တော့ရတယ်အဲ့ဒါဝိပဿနာပြောင်းပေးမယ်အင်းနောက်ပဲဝိပဿနာပြောင်းပေးမယ်ရှုချင်းရင်ကောင်းပြီနော်တင်ပါကဲနောက်တစ်ယောက်ရှင်ပြတပည့်တော်မညီညီပါဗျာ အဲမမိပါရဲ့မညို့ပြောအာအရှင်မြတ်ဟောတရားထိုင်တဲ့အခါလက်ကိုထက်ထားတော့ဗျာခုနနေလာတော့ပူလာတယ်ဗျာလက်ကဩပူလာရင်အဲ့ဒီပူလာမခံနိုင်လာရင်ဒီဒူးပေါ်မှာလေဒီလိုလေးတင်ထားလို့ရတယ်တစ်ဖက်မှောက်တင်ထားလို့ရဒီလိုပြက်ရလန်တင်ထားလို့ရတချို့ကြတော့ဒီအပူဓာတ်တွေတေဇောဓာတ်တွေကတိတ်လွန်ခဲ့တော့ပူဓာတ်တယ်ဒီခံမှတ်ရင်လည်းပဲစပိုင်းမှာဒီခန္ဓာကိုယ်ရဲ့သဘောဟာ ခုဆောင်းနော်နဗိယဆောင်းလည်းကြည့်နေခန္ဓာကိုယ်ရသဘောကမှတ်ဆ15မိနစ်လောက်တွင်မှဟိတွေတက်လာတတ်တယ်။ဒါကြောင့်ဘုန်းကြီးဒီဆရာသမားများကတော့မလုပ်လဲဆိုနေမကောင်းတဲ့ပုံကောများဆိုရင်ဆေးတော့ပြီးသင်္ကန်းချုံပြီးတရားထိုင်လဲသူကသူချွေးတွေပြန်သွားတာထိုင်ပြီးတော့အဲ့ဒီတက်ကုန်ပူလုံးအကြည့်မမှတ်နဲ့အခုအာနာပါနာမှတ်တော့အဲ့ဒီကပူလို့ရှိရင်မပူတဲ့နည်းကိုပြောင်းတယ်ဓကမ္မတာမှတ်လို့ရင်ပူလို့ရှိရင်တော့ဘုန်းကြီးတို့က ဓကပဒမှတ်တဲ့ပုံကိုကြ balance လောက်ပြတယ်ပူလို့ရင်အေးတာပြန်ဆိုက်ရဒါဘုန်းကြီးဓကပဒကြပြောပါမယ်နော်ဟိုလွန်ခဲ့တဲ့၃နှစ်လောက်ဘုန်းကြီးမလေးရှားမှာဝါဆိုပြီးတရားပြခဲ့ဘူးတယ်မလေးရှားတရုတ်တွေပါဗမာတယောက်မှမပါဘူးအဲ့ဒီမှာတရုတ် မလေးတယောက်အသက်30ဝန်းကျင်လောက်ရှိပြီသူကမာစီနီးနဲ့အထောက်တယ်သူကအဲ့လိုပူတာတကိုယ်လုံးပူတာပြီးတော့ကမ္မထဆရာတော်တော်များများမာစီနီးကဖြစ်တဲ့အတိုင်းမှကိုပူရင်ပူတယ်မှပူတယ်မှဆိုတော့သူကမခံနိုင်ဘူး တခါလာလဲပူတယ်မှဆိုဒါနဲ့လဲနေအဲ့တော့ဘုန်းကြီးတရားစစ်တဲ့ချိန်ကျဆရာတော်တဲ့ဒီပူကအခုမှမဟုတ်ဘူးတဲ့ကြာလာပြီဆန်နေလားဟာအဲ့ဒီလိုမဟုတ်ဘူးပူတာမနိုင်လို့အေးတာပြန်ဆက်ရတယ်မလေးရှားကပူတယ်ပဲပူတဲ့ခါကျဓမ္မကြီးမှာကြောက်ပြားတွေခင်းတာအဲ့ပေါ်မှာဖုံကူရှင်လေးတွေခင်းပြီးတိုင်းတယ်သူကအသက်30လောက်ရှိမြင့်မျက်ဖြင့်ကကြရင်လို့တရားစစ်တဲ့ခါဒီနေ့တော့ပြောပါမြင့်တရားထိုင်တဲ့ခါကြရင် ဟောကြောက်ပြားပေါ်ထိုင်နေထိုင်နိုင်လားထိုင်လို့ရပါတယ်ဆရာတော်တဲ့ငယ်ကောင်းပြီလေလို့ဆိုအောက်ကဖုံနဲ့ကုရှင်နဲ့မထိုင်ဘူးကြောက်ပြားပေါ်ထိုင်အဲ့လိုတကယ်လို့ပူးလာလို့ရင်အဲ့ဒီအေးတဲ့နေရာကိုစိုက်လိုက်အေးတဲ့အေးတဲ့နေရာစိုက်လိုက်အဲ့မှာအပူနဲ့အေးကညီညသွားလိုက်အဲ့မှာမှတ်လို့ကောင်းတယ်အမှတ်ထားဖို့ရကရကမတာမှတ်တဲ့ပုံကောင်များဉာဏ်နဲ့ဒီမှာလဲယောဂီတွေနားထောင်ထားမယ်ပူးလာရင်ပူးတယ်ပူးတယ်မှတ်တယ်မခံနိုင်ဘူးဆိုအေးတဲ့နေရာစိုက်ဘယ်နေရာအေးလဲ ကိုအောက်မှာထိထားတဲ့နေရာအေးသလားခေါင်းမှာအေးသလားအေးတဲ့နေရာလေးစိုက်လိုက်ပူပူတာကိုမမှတ်နိုင်လို့ချင်းအေးတဲ့နေရာစိုက် တိတ်အေးတဲ့ခါလဲကြုံတတ်တယ်နော်အေးခဲသွားတဲ့သဘောမျိုးအဲ့ခါကျပူတဲ့နေရာလေးပြန်စိုက်တိတ်လေးပြီးခန္ဓာကိုယ်ကြီးလေးပြီးထမရအောင်လဲကြုံတတ်တယ်အဲ့လိုလေးတဲ့ခါကျပေါ့တဲ့နေရာပြန်စိုက်ရတယ်မလဲလေးဒီလိုလေးလှုပ်ခြင်းနဲ့ပေါ့တယ်နော်ဒါတွေဒီလိုလှုပ်ရတာခန္ဓာကိုယ်လေးခဲသွားလှုပ်မရအောင်ကြုံလိုက်မှမမြင်ဘူး ဒါမျိုးတွေတက္ကပကမှတ်တတ်ဖို့ဒါကြောင့်ပေါ့တဲ့နေရာလေးဟောလက်လေးလှုပ်ကြည့်လိုက်ပေါ့အဲ့ဒီပေါ့တဲ့နေရာလေးစိတ်ဆက်ခြင်းလေးလာညီမျှသွားလိုက်တော့ဓကမတမှတ်တဲ့ပုဂ္ဂိုလ်ဟာအဲ့လိုမျိုးချိန်ကြမယ်နော်လေးတာတွင်ပေါ့တာသွားမယ်ပေါ့တာသွားရင်လေးတာတွင်မယ်ဒါဝါယောဓာတ်တွေလွန်ကဲနေဥမာလေးတက်ရင်စောက်ကဖလဖလဖလနဲ့ဒီလိုညီတတ်တယ်ပေါ့နော်ဟောလေးတက်ရင်ဒီလိုဖလဖလနဲ့ဒါဟုတ်ဒီပေါ်လေးတာနဲ့အုပ်ချလိုက်ဝါယောဓာတ်တွေလွန်ကဲရင်တို့ခုံစောခုံစောဖြစ်တတ် အဲ့ကကြလေးတာလေးစိုက်ပြီးမှတ်လိုက်နဲ့ငြိမ်သွားတယ်ရာဟုတုကုဏဒီဒီဘောဖလပ်ဖလပ်ပြင်တာလေးတာနဲ့ဒီလိုဖိလိုက်သလိုပေါ့လုံးအားကြီးနဲ့ဒီမြောက်ကြမြောက်ကြနဲ့ကြွတက်တာဖြစ်တာအဲ့ခါကျလေးတာနဲ့ဖိပေးအဲဆိုလိုတာကတော့ဓကပဒမှတ်တဲ့ပုဂ္ဂိုလ်က balance ဖြစ်အောင်ပြန်ချိန်ပေးရတယ်အဲ့ဒီခါကျမှတရားတိုးတက်တယ်ဟုတ်ပြီတခုတည်းလွန်ကဲမှတ်လို့မရဘူးပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုကို ဖရာတရားတန်ခါလူတန်နေဆုတောင်းပြီးတော့အမြပေးဝေမယ်နော်ကဲပါဠိလေးလိုက်ဆိုမယ်နော်ဣမာယဣမာယဓမ္မာနုဓမ္မာနုဓမ္မပฏิပတ္တိယဓမ္မပฏิပတ္တိယဗုဒ္ဓံပူဇေမိဗုဒ္ဓံပူဇေမိ ဓမ္မံပူဇေမိဓမ္မံပူဇေမိသံဃံပူဇေမိသံဃံပူဇေမိမလေးတံမလေးတံကိုလေးတံကိုလေးတံနိဗ္ဗာန်ဟုဆိုအပ်သောနိဗ္ဗာန်ဟုဆိုအပ်သောဒီလောကုတ္တရာတရား သီလပုတ္တရာတရားကိုပါအားကိုပါအားသေရောသောအကျင့်များဖြင့်သေရောသောအကျင့်များဖြင့်သတော်ထင်ရှားသတော်ထင်ရှားသဗ္ဗညုမြတ်စွာဘုရားကိုသဗ္ဗညုမြတ်စွာဘုရားကို ူဇော်ပါ၏ရှင်ဖေယပူဇော်ပါ၏ရှင်ဖေယတရားတော်မြတ်ပေါင်းကိုတရားတော်မြတ်ပေါင်းကိုပူဇော်ပါ၏ရှင်ဖေယပူဇော်ပါ၏ရှင်ဖေယသံဃာတော်မြတ်ပေါင်းကိုသံဃာတော်မြတ်ပေါင်းကို ဇောပါ၏ရှင်ဖေယပူဇောပါ၏ရှင်ဖေယဣဒံမေပုညံဣဒံမေပုညံနိဗ္ဗာနတ္တနိဗ္ဗာနတ္တသစ္စေယောသစ္စေယောဟောတုဟောတုရှင်ဖေယရှင်ဖေယ တတိတော်ဤတတိတော်ဤကောင်းမှုသည်ကောင်းမှုသည်နိဗ္ဗာန်ဤနိဗ္ဗာန်ဤကြောင်းအထောက်အပံအကြောင်းထောက်ပံသိရပါလို့ဤသိရပါလို့ဤသင်ဖျားသင်ဖျား ဣဒံမေပုညံဣဒံမေပုညံသဗ္ဗတတ္တာနံသဗ္ဗတတ္တာနံပါစေမပါစေမတတိတော်ဤတတိတော်ဤကုသိုလ်ဝေစုအလုံးကိုကုသိုလ်ဝေစုအလုံးကိုတတ္တဝါပေါင်းတို့အား တရဝပေါင်းလူပါမြတ်ပေးဝေပါ၏မြတ်ပေးဝေပါ၏အဘိတတ္တာအဘိတတ္တာဒုခိတာဒုခိတာဘွန်တုဘွန်တုညာတယောညာတယောတပိတော်ဤတပိတော်ဤ ကုသိုလ်ကောင်းမှုကိုကုသိုလ်ကောင်းမှုကိုရရှိခံစားကြ၍ရရှိခံစားကြ၍သတ္တဝါပေါင်းတို့သည်သတ္တဝါပေါင်းတို့သည်ဒီမျိုးသားချင်းအပေါင်းတို့သည်စေမျိုးသားချင်းအပေါင်းတို့သည်ကိုယ်စိတ်နှဖျားကိုယ်စိတ်နှဖျားဉာဏ်မှာဉာဏ် ချမ်းသာကြသည်ချမ်းသာကြသည်ဖြစ်ကြပါစေကုန်တည်းဖြစ်ကြပါစေကုန်တည်းသုတောအမြာအမြာသောဘုရားကုမောသာဓုသာဓုသာဓုသာဓုသုတောအမြာအမြာ ကောချာကောသာမန်သာမန်သာဒုကုသိုလ်အမြာမြာမြာပြုတော်မူကြပါကုန်သာသာဒုသာဒုသာဒုအလုံးကြမ်းပါလို့ချမ်းသာကြပါစေ။ဟုတ်ကဲ့နော်။ အားလုံးရှင်လန်းချမ်းမြေ့ကြပါစေကိုစိတ်နှဖျားကျမ်းမာချမ်းသာကြလျက်အမြင့်မားဆုံးသောဉာဏ်ကိုရရှိကြပါစေထိုထိုဘဝတန်တရားမှလွတ်မြောက်ကြပါစေငြိမ်းချမ်းကြပါစေအားလုံးကိုအထူးကျေးဇူးတင်ရှိပါသည်ဤထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်ဗီဒီယိုကို မည်သူမဆိုမိတ္တူကိုယူ၍ဓမ္မဒါနပြုနိုင်သည်အခကျေးငွေဖြင့်ရောင်းချခြင်းခွင့်မပြု This video is for the free distribution not for sale Thank you